ရှင်ယောဟန်ခရစ်ဝင် အခန်းကြီး1အငယ်1မှ9အစအဦး၌နှုတ်ကပတ်တော်ရှိ၏နှုတ်ကပတ်တော်သည်ဘုရားသခင်နှင့်အတူရှိ၏နှုတ်ကပတ်တော်သည်လည်းဘုရားသခင်ဖြစ်တော်မူ၏ထိုနှုတ်ကပတ်တော်သည်အစအဦး၌ဘုရားသခင်နှင့်အတူရှိ၏ထိုနှုတ်ကပတ်တော်သည်ခတ်သိမ်းသောအရာတို့ကိုဖန်ဆင်းတော်မူ၏ဖန်ဆင်းတော်မူခြင်းနှင့်ကင်းလွတ်လျက်ဖြစ်သောအရာစုံတစ်ခုမျှမရှိ ထိုနှုတ်ကပတ်တော်၌ အသက်ရှိ၏။ထိုအသက်သည်လည်းလူတို့၏အလင်းဖြစ်၏။ထိုအလင်းသည်မှောင်မိုက်၌လင်း၍မှောင်မိုက်သည်မခံမယူး။6ယောဟန်အမည်ရှိသောသူတယောက်ကိုဘုရားသခင်စေလွှတ်တော်မူ၏။ထိုသူကိုလူအပေါင်းတို့သည်အမှီပြု၍ယုံကြည်ခြင်းသို့ရောက်မည်အကြောင်း၊ထိုသူသည်သက်သေခံဖြစ်၍၊အလင်းတော်၏အကြောင်းကိုသက်သေခံခြင်းငှါလာ၏ ထိုသူသည်အလင်းတော်မဟုတ်၊အလင်းတော်၏အကြောင်းကိုသက်သေခံခြင်းငှါသာလာ၏။ဟုတ်မှန်သော အလင်းမူကား၊ဤလောကသို့ကြွလာလျက်၊ခပ်သိမ်းသော လူအပေါင်းတို့အားအလင်းကိုပေးသောသူဖြစ်သတည်း။ထိုသူသည်ဤလောက၌ရှိတော်မူပြီ။ဤလောကကိုလည်းဖန်ဆင်းတော်မူပြီ။သို့သော်လည်းဤလောကသည် ထိုသူကိုမသိ။သူသည်မိမိဒေသအရပ်သို့ ကြွလာသော်လည်း၊မိမိလူမျိုးတို့သည် သူ့ကိုလက်မခံဘဲနေကြ၏။ထိုသူကို လက်ခံသမျှသော သူတည်းဟူသော ကိုယ်တော်ကိုယုံကြည်သောသူတို့အားဘုရားသခင်၏သားဖြစ်ရသော အခွင့်ကိုပေးတော်မူ၏။ထိုသားတို့မူကား၊လူမျိုးနှင့်စပ်ဆိုင်၍ဘွားသောသားမဟုတ်။မေထုန်တာဝံသအားဖြင့်ဘွားသောသားမဟုတ်။လူအလိုအလျောက်ဘွားသောသားမဟုတ်။ဘုရားသခင်ဘွားတော်မူသောသားဖြစ်သတည်း။14 နှုတ်ကပတ်တော်သည်လည်းလူဇာတိအဖြစ်ကိုခံယူ၍ကျေးဇူးတော်နှင့်၎င်း၊သစ္စာတော်နှင့်၎င်းပြည့်စုံလျက်၊ငါတို့တွင်တည်နေတော်မူသည်ဖြစ်၍၊ခမည်းတော်၌တပါးတည်းသောသားတော်၏ဘုန်းကဲ့သို့သူ၏ဘုန်းတော်ကိုငါတို့သည်မြင်ရကြပြီ။ယောဟန်သည်ထိုသခင်၏အကြောင်းကိုသက်သေခံ၍ကြွေးကြော်သည်ကား၊ငါ့နောက်ကြွလာသောသူသည်ငါမရှိမှီရှိနှင့်သည်ဖြစ်၍၊ငါ့ထက်သာ၍ကြီးမြတ်သည်ဟုငါဆိုရာ၌ ထိုသူကိုဆိုလိုသည်ဟုသက်သေခံလေ၏။ထိုသူ၏ပြည့်စုံခြင်းမှလည်းကျေးဇူးတပါး၌ထပ်ဆင့်၍ကျေးဇူးတပါးကိုငါတို့ရှိသမျှသည်ခံရကြပြီ။အကြောင်းမူကား၊ပညတ်တရားတော်ကို မောရှေလက်တွင်ပေးတော်မူ၏။ကျေးဇူးတရားနှင့်သစ္စာတရားမူကား၊ယေရှုခရစ်အားဖြင့်ဖြစ်သတည်း။ဘုရားသခင်ကိုအဘယ်သူမျှမမြင်စဖူးသော်လည်း၊ခမည်းတော်၏ရင်ခွင်၌ရှိသော တပါးတည်းသောသားတော်သည်ဘုရားသခင်ကိုထင်ရှားစေတော်မူပြီ။19ယုဒလူတို့က၊သင်သည်အဘယ်သူနည်းဟုယောဟန်ကို မေးမြန်းစေခြင်းငှါယဇ်ပုရောဟိတ်နှင့်လေဝိလူတို့ကိုယေရုရှလင်မြို့မှစေလွှတ်သောအခါ၊ယောဟန်သည်သက်သေခံလေသည်မှာ၊ငါသည် ခရစ်တော်မဟုတ်ဟုထိမ်ဝှက်ခြင်းမရှိ၊အတည့်အလင်းပြောဆို၏။ ထိုသူတို့ကလည်း၊သို့ဖြစ်လျှင် သင်သည်အဘယ်သူနည်း။ဧလိယဖြစ်သလောဟု မေးပြန်၏။ယောဟန်က၊ငါသည်ဧလိယမဟုတ်ဟု ဆို၏။ဤမည်သောပရောဖက် ဖြစ်သလောဟု မေးပြန်လျှင် မဟုတ်ဟု ဆိုပြန်၏။ထိုသူတို့ကလည်း၊သင်သည်အဘယ်သူနည်း။ငါတို့ကိုစေလွှတ်သောသူတို့အားပြန်လျှောက်စရာရှိစေခြင်းငှါသင်သည် ကိုယ်ကိုအဘယ်သို့ဆိုသနည်းဟု မေးပြန်ကြ၏။ယောဟန်ကလည်း၊ငါသည်ပရောဖက်ဟေရှာယဟောပြောသည်နှင့်အညီ ထာဝရဘုရား၏လမ်းခရီးတော်ကို ဖြောင့်စေကြလော့ဟုတော၌ဟစ်ကြော်သောသူ၏အသံဖြစ်သည်ဟုဆို၏။အစေခံသောသူတို့ကား၊ဖာရိရှဲဖြစ်ကြသတည်း။ထိုသူတို့ကလည်း၊သင်သည်ခရစ်တော်မဟုတ်၊ဧလိယမဟုတ်၊ဤမည်သောပရောဖက်မဟုတ်သည်မှန်လျှင်၊အဘယ်ကြောင့်ဗတ္တိဇံကိုပေးသနည်းဟုမေးမြန်းကြ၏။ယောဟန်ကလည်း၊ငါသည်ရေ၌ဗတ္တိဇံကိုပေး၏။သင်တို့အလယ်၌ တင်တို့မသိသောသူတယောက်ရှိ၏။ထိုသူသည်ငါနောက်ကြွလာတော်လဲငါထက်သာ၍ကြီးမြတ်၏။ထိုသူ၏ခြေနှင်းတော်ကြိုးကိုမျှဖြေခြင်းငှာငါမထိုက်ဟုပြန်ပြော၏။ယောဟန်သည်ဗတ္တိဇံကိုပေးရအရယော်ဒန်မြစ်တစ်ဖက်ဘေသနိရွာ၌ဤအမှုအရာဖြစ်သည်။အငယ်29မှ34နက်ဖြန်နေ့၌ယေရှုကြွလာတော်မူသည်ကို ယောဟန်သည်မြင်လျှင်၊ဤလောက၏အပြစ်ကိုဆောင်သွားသောဘုရားသခင်၏သိုးသငယ်ကိုကြည့်လော့။ငါမရှိမှီရှိနှင့်သည်ဖြစ်၍၊ငါ့ထက်သာ၍ကြီးမြတ်သောသူသည်ငါ့နောက်ကြွလာသည်ဟုငါဆိုရာ၌ထိုသူကိုဆိုလို၏။အစကထိုသူကိုငါမသိ။သို့သော်လည်းထိုသူကိုဣသရေလလူတို့အားထင်ရှားစေခြင်းငှါငါသည်ရေ၌ဗတ္တိဇံကိုပေးလျက်လာ၏။ထိုမှတပါး၊ဝိညာဉ်တော်သည်ကောင်းကင်မှ ကြိုးငှက်ကဲ့သို့ဆင်းသက်၍ထိုသူ၏အပေါ်၌နားတော်မူသည်ကိုငါမြင်ရပြီ။အစကထိုသူကိုငါမသိ။ရေ၌ဗတ္တိဇံကိုပေးစေခြင်းငှါငါ့ကိုစေလွှတ်တော်မူသောသူက၊အကြင်သူ၏အပေါ်၌ဝိညာဉ်တော်ဆင်းသက်၍နားတော်မူသည်ကိုသင်သည်မြင်လျှင်၊ထိုသူကားသန့်ရှင်းသောဝိညာဉ်တော်၌ဗတ္တိဇံကိုပေးသောသူပေတည်းဟုမိန့်တော်မူသည်နှင့်အညီ ငါသည်မြင်၍ဤသူသည်ဘုရားသခင်၏သားတော်ဖြစ်တော်မူကြောင်းကိုသက်သေခံသည်ဟုယောဟန်ဆိုလေ၏။တဖန်ယောဟန်သည်နက်ဖြန်နေ့၌တပည့်နှစ်ယောက်တို့နှင့်အတူရပ်နေ၍ယေရှုကြွတော်မူသည်ကို မြင်လျှင်၊ဘုရားသခင်၏သိုးသငယ်ကို ကြည့်လော့ဟု ဆို၏။တပည့်နှစ်ယောက်တို့သည် ထိုစကားကိုကြားလျှင်ယေရှုနောက်တော်သို့လိုက်ကြ၏။ယေရှုသည်လှည့်၍ ထိုသူတို့လိုက်ကြသည်ကိုမြင်တော်မူလျှင်၊အဘယ်အလိုရှိသနည်းဟုမေးတော်မူ၏။ထိုသူတို့က၊ရာဘိ၊ကိုယ်တော်သည်အဘယ်မှာနေတော်မူသနည်းဟုမေးလျှောက်ကြ၏။ရာဘိအနက်ကား၊အရှင်ဘုရားဟုဆိုလိုသတည်း။ယေရှုကလည်း၊လာ၍ကြည့်ကြလော့ဟုမိန့်တော်မူ၏။ထိုသူတို့သည်သွား၍နေတော်မူရာအရပ်ကိုကြည့်ကြ၏။ထိုအချိန်သည်ဆယ်နာရီအချိန်ဖြစ်၍၊မိုဃ်းချုပ်သည်တိုင်အောင် အထံတော်၌နေကြ၏။ယောဟန်၏စကားကိုကြား၍နောက်တော်သို့လိုက်သောသူနှစ်ယောက်တို့တွင်တယောက်ကားရှိမုန်ပေတရုညီအန္ဒြေပေတည်း။ထိုသူသည်မိမိအစ်ကိုရှိမုန်ကို ရှေ့ဦးစွာတွေ့လျှင်၊ငါတို့သည်မေရှိကို တွေ့ကြပြီဟုပြောဆိုလျက်၊သူ့ကိုယေရှုထံသို့ပို့ဆောင်လေ၏။မေရှိအနက်ကားခရစ်တော်ဟု ဆိုလိုသတည်း။ယေရှုသည်ထိုသူကိုကြည့်ရှု၍၊သင်သည်ယောန၏သားရှိမုန်ဖြစ်၏ ကေဖအမည်သစ်ကိုရလတံ့ဟုမိန့်တော်မူ၏။ကေဖအနက်ကားပေတရုဟုဆိုလိုသတည်း။နက်ဖြန်နေ့၌ဂါလိလဲပြည်သို့ကြွခြင်းငှါအလိုတော်ရှိလျှင်၊ဖိလိပ္ပုကိုတွေ့၍ငါ့နောက်သို့လိုက်လော့ဟုမိန့်တော်မူ၏။ဖိလိပ္ပုကား၊အန္ဒြေနှင့်ပေတရုမွေးဘွားရာဗက်ဇဲဒမြို့မှလာသောသူဖြစ်သတည်း။ဖိလိပ္ပုသည်နာသနေလကိုတွေ့လျှင် မောရှေသည်ပညတ္တိကျမ်း၌၎င်း၊ပရောဖက်တို့သည် သူတို့ကျမ်း၌၎င်းအကြောင်းပြု၍ရေးထားသောသူ၊နာဇရက်မြို့သားဖြစ်သောယောသပ်၏သားယေရှုကိုငါတို့သည် တွေ့ကြပြီဟုဆို၏။နာသနေလကလည်း၊နာဇရက်မြို့ထဲကကောင်းသောအရာတစုံတခုမျှထွက်နိုင်သလောဟုမေးလျှင်၊ဖိလိပ္ပုကလာ၍ကြည့်ပါဟုဆို၏။နာသနေလလာသည်ကိုယေရှုသည်မြင်တော်မူလျှင်၊လှည့်စားခြင်းအပြစ်နှင့်ကင်းလွတ်သော ဣဒရေလလူစစ်ကိုကြည့်လော့ဟု ထိုသူကိုအမှတ်ပြု၍မိန့်တော်မူ၏။နာသနေလကလည်း၊ကိုယ်တော်သည်အဘယ်သို့သောအားဖြင့်အကျွန်ုပ်ကိုသိတော်မူသနည်းဟု မေးလျှောက်သော်၊ယေရှုက၊ဖိလိပ္ပုသည်သင့်ကိုမခေါ်မှီသင်သည်သင်္ဘောသဖန်းပင်အောက်၌ရှိသည်ကိုငါမြင်သည်ဟု ပြန်၍မိန့်တော်မူလျှင်၊အရှင်ဘုရား၊ကိုယ်တော်သည်ဘုရားသခင်၏သားတော်ဖြစ်တော်မူ၏။ဣသရေလလူတို့၏ရှင်ဘုရင်လည်းဖြစ်တော်မူ၏ဟု နာသနီလလျှောက်လေ၏။တဖန်ယေရှုက သင်မောတဖန်ပင်အောက်၌တင့်ကိုငါမြင်သည်ဟုဆိုသောကြောင့်ယုံသလောထိုမြတ်မကတင်ဒီတာ၍ကြီးစွာသောအကြောင်းအရာကို မြင်လက်တံတင်တို့အားငါအမှန်အကန်ဆိုဒီကားနောင်ကာလ၌ကောင်းကင်ဖွင့်လက်သည်ကို၎င်းဘုရားသခင်၏ကောင်းကင်တမန်တို့သည်လူသား၏အပေါ်၌ဆင်းလျက် တက်လျက်ရှိနေသည်ကို၎င်းတင်တို့သည်မြင်ရကြလက်တံဟုမိန်တော်မူ၏